ုန်းကြီးဟောကြားဖို့စီစဉ်ထားတဲ့တရားတော်ကသဂါထာဝကတန်ယုတ်အာလာဝကသုတ်တံတရားတော်ဧဝမေတုတံဧကံသမယံဘဂဝါအာလဝိယံဝိရတိအာလာဝကတယကတဘဝနေ ဗန္ဒီကတ္တဗရှင်မကတ္တဗမေလုတ်တွေဌာနံယာရုခန္တိအာနာမိကောပြရိတော်တိဣဒံသုတ်တံဤအာလာဝကသုတ်တံတရားကိုဘဂဝါတော်မြတ်စွာဘုရား၏တမှုကမျက်မှောက်မြင်မျောအထံတော်မှသူတံကြားနာခဲ့ရပါသည်ဗျာ အရှင်မာကတ္တဝါတပိတော်ဟာဒီအာလာဝကတုတ်တန်ကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့မျက်မှောက်တော်မှယခုရွတ်ဆိုလျှောက်ထားတော်မြင်တိုင်းကြားနာကြရပါတယ်ဘုရားဧကံသမယံခရဗ၌ဘဂဝါမြတ်စွာဘုရားသည်အာလဝေယံအာလဝေပြည်၌ အာလဝကတယကတအာလဝကဘလူဤဘဝနေနေယာဗိမှန်၌ဝိဟရာတိတည်င်းသုံးမွေလျော နေတော်မူပါတတိအခါရဗမြတ်စွာဘုရားရှင်ကိုရောမြတ်သည် alụbi nihi nyụmeji ma be ma jarọ ọlawagbluye bema m dddwụr durelurg dago alawegoyegye aad ဥပသင်္ဃမိတ္တဝပဂဝန္တံပေပါတတဝဣတ္တဒဝောဇာအဲ့ယုံကအာလဝကဘလူဟာမြတ်စွာဘုရားရှိတော်မူရာရသို့ချင်းကပ်ပြီးတော့မြတ်စွာဘုရားကိုဤစကားကိုလျှောက်ထားတယ်နေကမသမနာတိ သာဓာဝုသောတိဘဂဝါနိကမိညာကြီးတင်ငါပိဗံတွင်ကတွေ့ကားပါအဲ့ဒီလိုပြောလိုက်တဲ့အခါကျမြတ်စွာဘုရားကကောင်းပြီအဲအတင်အာလဝကငါတင့်ဗိမာန်တွင်ကထွက်ပြီး

ပြောဆိုလိုက်ပါတယ်အဲ့ဒီတော့မြတ်စွာဘုရားအရှင်ကုရုမြတ်ကြီးကကောင်းပြီငါဗိမာန်တွင်ကဗိမာန်တွင်ကိုဝင်မယ်လို့မိန်ကြားလိုက်တာ အာလာဝကကအဲ့ဒီလိုဘယ်နှကြိမ်လောက်တလဲဆိုလို့ရှိရင်ဖြင့်၃ကြိမ်လောက်တယ်ဝိမာအောင်ထွက်ပါအောင်လို့ဆိုတာ၃ကြိမ်လောက်တယ် ကဲဆိုကြည့်အောင်အခါတပါဖရာမြတ်စွာ အာလွေပြင်းနီးညောင်ပင်ကြီးမှာအာလဝကပိုင်တာနေရချွေချွေရေးမနေကြွရောက်လာ အာလဝကဒေါ်ပွပြင်းစွာ ငါးဗိမာန်တွင်ချင်းနှင့်နေတာမဟာသမဏထွက်ကြွမြန်စွာသူနှင်ညာဖရာထွက်ကြွခွာဖဆန်းဝင်ဆန်းတန်တန်ရိုင်သွား သုံးချိန်ခိုင်မှုဘလူယုံမှာသီကံဗုဒ္ဓထူလာလိုက်နာချွေကြခံထူးစားမြတ်ပညာအဲ့လိုသုံးချိန်တိတိခိုင်းတဲ့အခါမြတ်စွာဘုရားကချွေကျွတ်ဖို့ရာ ရည်တမ်းပြီးတော့အလိုက်တဲ့အရာတဲ့၃ကြိမ်ထွက်တယ်ဝင်တယ်ထွက်တယ်ဝင်တယ်ပေါ့အဲ့တော့၄ကြိမ်မြောက်လည်းပဲအာလာဝကဘီလူကမြတ်စွာဘုရားအားငါဗိမာန်တွင်ကထွက်ထွက်ကြွပါလို့ပြောတဲ့ဒီတော့မြတ်စွာဘုရားက ငါမထွက်ဘူးလို့ပြက်ပြက်သားသားမိန့်ကြားလိုက်တယ်ဆိုရအောင်၄ချိန်မြောက်ကူဘလူယုံမှာထမှန်ထွက်ခိုင်းရိုင်ဆိုင်ယုံမှာမြတ်စွာဘုရားမိဟာမှန်စွာ မတွယ်ဘူးမိန်ထူးမြတ်ပြတ်သားစွာအဲ့တော့ဒီ၄ချိန်မြောက်တော့ငါမထွက်တော့ဘူးတဲ့တဲ့ဘယ်လိုပင်ငါ့ကိုပြောပြောမောင်းချမောင်းချငါမပဘူးငါဗျာလူနဲ့တကဝ နတ်မြမာတို့နဲ့တကဝမန္နနဲ့တကဝလောကကြီးထဲမှာငါဖျားနဲ့တူတဲ့ပုဂ္ဂိုလ်မရှိဘူးငါဖျားကိုပြိုင်ဆိုင်နိုင်တဲ့ပုဂ္ဂိုလ်မရှိဘူးလို့မိန့်ကြားတယ်ဆိုရအောင်တင်ပါကိုချုပ်ပါလို့ချင်းတယ်တင်ပါ ငါကိုပြောပြကိစ္စပြုပွဲအာလဝကသန္တနွယ်နွယ်အာလဝကသန္တာသွဲသွဲချိန်ချောင်ညာပြောကြပါပေတယ်အာလဝကအဲ့ကြတော့ချိန်ချောက်တယ်ချိန်ချောက်ပြီးတော့ တရားကိုမလေးမခတ်ပေါ့ပြောတယ်ဘယ်လိုပြောလဲဆိုတော့ဆိုရအောင်ယဟန်ကြီးတွေးငါမေးပု္ပ္ပာမဖြေနိုင်ကဒုက္ခရောက်မှသင်စိတ်၆ချာကြောက်သွားစေမှာ နှလုံးလဲဖောက်ခွဲပစ်လိုက်မှာသင်ချေများလဲကင်ဆွဲလိုသာကင်းငါမြစ်တွင်ပြစ်ခွင်းလိုက်မှာထိုတို့ဆိုညာအရာများစွာမဆံပဲအံ့အဲမေးလျောက်တာ ညာကြီးငါမေတ္တာကိုသင်မဖြေနိုင်ဘူးဆိုလို့ရှိရင်သင်စိတ်တွေကိုလည်းခြောက်ခြားလွင့်စင်သွားအောင်ငါလုပ်မယ်သင်နှလုံးလည်းကွဲအောင်ငါကွဲမယ်သင်ကိုချီနှချောင်းကကန်ပြီးတော့ဂင်္ဂါဂင်္ဂါမြေကံဘက်ကိုလွန့်ပြလိုက်မယ် အဲ့လိုအာလာဝကကပြောတယ်မှန်လားအဲ့ဒါငါမေးတဲ့မေးခွန်းကိုမပြနိုင်တော့သင်ကိုစိတ်ချောက်ချအောင် ကြောက်ရွံ့သွားအောင်လဲလုံးမယ်သင်နှလုံးကိုလည်းခွဲပြစ်မယ်သင်ခြေနှချောင်းကကင်ပြီးတော့ဂင်္ဂာမြည့်ရဲ့ဟိုဘက်ကိုအဲပြစ်လိုက်မယ် အဲ့လိုဆိုတော့မြတ်စွာဘုရားကကောင်းပြီသင်မေးလို့တဲ့ပု္ပ္ပာကိုမေးငါဘုရားသင်မေးတိုင်းဖြေကြမယ်လို့မြတ်စွာဘုရားကမင်ကြားတယ်မှန်လားအဲ့လိုသင်မေးတိုင်းငါဖြေစားမယ်ဆိုတော့အာလာဝကကပထမဦးဆုံး ကိန္တုဝိတံပုရိသတ္တတိထံဤလောကမှာဘေဟာဤလောကမှာဘယ်ဥစ္စာကောင်းတာအများဆုံးလဲတရားကြီးလောကမှာဘယ်ဥစ္စာအကောင်းဆုံးအများဆုံးလဲဆိုတာသင်ဖြေပါအဲ့တော့မြတ်စွာဘုရားရှင်ကိုရောမြတ်က ဤလောကမှာမြတ်ဆုံးမှာဤလောကမှာဘယ်ဥစ္စာကောင်းတာမြတ်ဆုံးလဲဤလောကမှာမြတ်တတာကောင်းတာမြတ်ဆုံးပဲ လောကမှာအကောင်းဆုံးအမြတ်ဆုံးဆိုတာကတော့တရားတရားပဲပါတယ်လေတရားတရားဆိုတာယုံကြည်တဲ့တရားဘာယုံကြည်တာတုံးဆိုတော့ဖရာတရားတန်ခါအဲပိဿုပန်လောကတမလွန်လောကအကြောင်းအကျိုးတွေကိုယုံကြည်တာဟာ တရားတရားပဲရဏသုံးပါးယုံကြည်ညာမှတ်သားတရားတရားပဲရဏသုံးပါးကို ကြည်ညိုတာယုံကြည်တာကိုဘာခေါ်တယ်တရားတရားကောင်းပြီကြည်ညိုယုံကြည်တာတရားတရားဘာကိုလဲဘုရားတရားတန်ခါ အဲ့ဒါပြောင်းပြန်ဆိုကြည့်မယ်မယုံကြည်စရာယုံကြည်တာအညာမိတော်သည်မယုံကြည်စရာကိုယုံကြည်ရင်တော့အညာမိမယ်ပဲယုံကြည်စရာကဘာတော့ဘုရားတရားတန်မယုံကြည်စရာဆိုရင်ဘုရားတရားတန်ကမှတပါး ယုံကြည်စရာရှိသလားရှိပါဘူးဘိုးတော်တို့မဲတော်တို့ပျောက်စေတို့ဘာတို့ညာတို့ဆိုတာယုံကြည်စရာလားမယုံကြည်စလားဆိုကြည့်မယ်မယုံကြည်စရာမယုံကြည်စရာယုံကြည်တာယုံကြည်တာအညာမိတော်သည်မယုံကြည်စရာကိုယုံကြည်ရင်ဘာဖြစ်မှာတော့ မှတ်တာအဲ့တော့တို့ပေသတ်တွေယုံကြည်ခြင်းသလားမယုံကြည်ခြင်းမလားမယုံကြည်စရာကိုကောဟုတ်ကလားပြောတော့ပြောတာပဲယုံကြည်ခြင်းနေကြဘုရားတရားတန်ခါမှတပါးဘယ်မှာဘူးတော်ရှိတယ်မေတော်ရှိတယ် စိတ်စွမ်းလာတဲ့ပျောက်စီဆိုပဲဆိုပြီးတော့တည်မေးပြီးတော့ကြားရင်မသွားဘူးလားသွားလားဟိုတော်တော်ကြာလာပါပြီတာဘိန္ဒဆိုတာပြင်ဥလွင်ဘက်မှာတဲ့သူ့တက်လုံးနဲ့ရစ်လိုက်လို့ရှိရင်အဲ့ဒီမျိုးသမီးဟာသူ့ဒီကိုမလာပဲမနေနိုင်ဘူးလိုက်သွားတာဆိုတာဟိုအဲ့ဒါနဲ့ ပြမလွန်ကျူးဒုက္ခတွေရောက်ကြတာပေါ့အဲ့လိုတလုံးနဲ့မရဘဲနဲ့လည်းအသတင်းကြားနဲ့ကာရဝိသွားရောက်ပြီးကိုးကွယ်ကြအင်းကဘုရားကဘုရားရှိညောင်ရီဦးပန်းညိုးခြင်းညိုးမယ်သူ့ဘိုးတော်ကြတော့ငါပြောသုံးပြီးအုံဒီတလုံးအပါဝင်ပေါ့နော် ပန်းနေပါလေဝေဝေဆာဆာနဲ့ဟိုပူဇော်ထားတာကိုယ်ွယ်ထားတာတွေကောမရှိဘူးလားအဲဘာခံခြင်းလို့တော့အညာခံခြင်းလို့ပါတယ်တော့ကုံရှုံးတော့တစ်ခေါက်လင်ကုံရှုံးတော့တစ်သက်လုံးပေါက်ဘုရားဆုံးဘုရားရှုံးရင်တတန်တရားလုံးပေါက်ပြီဒုက္ခရောက်တော့အဲ့လိုဒုက္ခရောက်သွားတဲ့လူတွေကမကြဘူးဘူးလား t soryamaaluruya miladarro naa datara ụlọ adrzgụ wụọ jirbbzya ar umojia osi a Na na-abịa na-abịa ire. a a. si do dsi aba omụhụ do ဘုရားအားပို့ပြီးတော့စွမ်းမလို့လို့ကိုအားကိုတော့မကိုဘူးမြတ်စွာဘုရားကအတ္တဤအတ္တနောနာတော်ကိုဤနာတော်ပရောတိယကိုကိုကိုသာအားကိုရအစေမိမိကိုမှတပါမိမိတရားမှတပါအာထာကိုကိုရမရှိဘူးလို့ဘုရားဟောမထားဘူးလားအဲ့ဒါကိုတတိထားဖို့အရေးမကြီးဘူးလား

တကိုးကြီးမှာဘုရားကိုကိုယ်ရင်အပေကိုလည်းမကြောက်နောက်ပြီးတော့နိဗ္ဗာန်ကိုလည်းရောက်သွားမယ်အပေမကြနိဗ္ဗာန်ရောက်ဘုရားကိုကိုယ်တယ်ဆိုတာဘုရားကိုစားရုပ်ပွားစေတီတော်တွေကိုမျက်စိနဲ့ဖူးပြီးတော့မျက်စိမိတ်လိုက်တဲ့နဲ့ပြိုင်နေတဲ့ဣတိပိသောစတဲ့ဂုဏ်တော်၉ပါးကိုကိုသိသလောက် အာယုံပြုတ်နှလုံးသွင်းလိုက်တယ်မျောတယ်မျက်စိနဲ့ကြည့်တာကဖူးတယ်စိတ်ထဲမှာအာယုံပြုတ်လိုက်တာကမျောတယ်အဲ့ဒါကိုဖူးမျောတယ်လို့ခေါ်တာပေါ့အဲ့လိုဖူးမျောအရေးကြီးတာကတော့ဖူးတာကတော့အကြောင်းပေါ်လေမျောဖို့ရာကတော့အရေးမကြီးဘူးလားဟိုယောတိပိတကတရဆရာတော်မိတ်ကြသလိုပြောရရင် နှလုံးသားထဲမှာဖရာတဲ့ပါဘယ်မှာဖရာတဲ့နှလုံးသားထဲမှာဖရာတဲ့ကြနေရာရှိရလားဟုတ်တယ်တချို့ကပြောတယ်ငါနှလုံးသားကိုမင်းအကုန်လုံးပေးလိုက်ပြီမင်းယူအဲ့တော့အဲ့လိုပေးပြီးသားဆိုရင်တော့ဖရာသတင်းသုံးဖို့နေရာနည်းနည်းတော့ပြန်ပြီးသားမအောင်တောင်းတာပါမှန်လား အဲ့တော့တကူကြည့်တယ်ဆိုတာမြေရှုမူးပြန်တာပြောတာမဟုတ်ဘူး။ဘာလဲဆိုတော့ဒီစွန့်ရည်ထက်မြက်တာရိုးတိုင်းအောင်တာကြံတိုင်းမြောက်တာဆောင်းတိုင်းကိစ္စပြီးတာကိုဘာခေါ်လဲတကူကြည့်တာအဲ့လိုတကူကြည့်ဖို့အရေးမကြီးဘူးလားအပယ်လေးပါးကိုလည်းမကြဘူးနိဗ္ဗာန်ကိုလည်းရောက်နိုင်တယ်

အဲ့ကိုးကွယ်တယ်ဆိုတာစာအုပ်ထဲကတိတ်ခွေတဲကဘုန်းကြီးပါဇက်တဲကနေပြီးတော့မိမိရဲ့ဘယ်ရောက်အောင်ကိုးကွယ်ရမှာစိတ်နှလုံးနဲ့ရအောင်မြင်ပါတယ်တော့အဲဩပါနေကောပစိုးအုပ်ဆောင်မိဆွဲတောင်တော်လဲ မငိမ့်တအားပဲကိုယ်ရဲ့စိတ်ထဲတရားဆွဲအောင်ကျင့်ဆောင်ရတာဗါတဲ့တော့တရားအဲ့တရားကဒီစိတ်ကိုနေုံစိတ်ကူးနေုံနဲ့မပြီးဘူးလက်တွေ practical လုပ်ရတယ်မှန်လားအဲ့ဒါလက်တွေလုပ်ရတယ် သောဘဂဝါဣတိပိရဟံသောဘဂဝါဣတိပိရဟံဘုန်းကြီးဆိုရင်အဲ့ဒီအရဟံဂုဏတော်ကသက်စီတမတမုဒ္ဒကသက်စီဂုဏတော်ကိုပါလုံးတပါးကိုသက်စီသက်စီမနဲ့တစ်ချိန်ညအိယာဝင်တစ်ချိန်နှလုံးသွင်းတယ်အဲ့ဒါဘာလို့ဒါတော့ဘုရားကိုကိုွယ်တာပြီးတော့တရားကိုကိုွယ်တာ အဲ့ဒီတရားတွေကိုလက်တွေ့ကျင့်ပွားအားထုတ်လို့ရှင်ဘာကြိုးတွေရလဲဆိုတော့တို့ယောဂီတွေသိတာပေါ့တိစိတ်ညစ်ကင်းတယ်နှစ်စိုးရင်ကင်းတယ်သုံးငိုကြွေးမှုကင်းတယ်လေးကိုယ်ဆင်းရဲကင်းတယ်ငါစိတ်ဆင်းရဲကင်းတယ်၆အရိယာမက်ကိုရတယ်ခွန်နိဗ္ဗာန်ကိုမျက်မှောက်ပြရတယ်အကျိုးဘယ်နှမျိုးလဲ

ဆိုသွားလင်သွားဟုမှတ်ရှုတိပါရက်လင်ရဟုမှတ်ရှုတိပါထိုင်လင်ထိုင်ဟုမှတ်ရှုတိပါလဲရင်လဲမဆွဲတိဇံမာကိုတီတိုင်းမဆိုင်တိဇံမာ အေးဒီတတိပဒံတရားသွားရင်လေသွားတယ်သွားတယ်သွားတဲ့အမူအရာကိုစိတ်ဆိုင်ပြီးတော့ရွေ့ရွေ့သွားတာဘယ်လန်းတာညာလန်းတာကြွတာချတာကြွတာလန်းကြွတာလန်းတာချတာအဲ့လိုမရှိရဘူးလားရက်တယ်ဆိုတော့အပေါ်နဲ့အောက် စန်းစန်းကြီးရက်နေတာကိုတောင်းတောင်းကြီးရက်နေတာသိအောင်တောင်းတယ်ဆိုတာဝါယောတတ်တွေတောင်းတင်းနေတဲ့သဘောပေါ့မှန်လားထိုင်လို့ရှိရင်အောက်ကခွေခွေပွားမမတတိကပ်ပြီးတော့ထိုင်တယ်ထိုင်တယ်မှန်လားဝင်သက်တွက်သက်ကိုပုံမှန်တန်းရှူဆိုင်ပြီးတော့အသက်ရှူတိုင်းဆိုင်တိုင်းလှူရှားတဲ့ဝမ်းပိုက်ကိုစိတ်ဆက်ပြီးဟောင်းရင်ဟောင်းတယ် ပေရဲ့ပေနဲ့မှန်လားအဲ့ဒါယေရှုရှင်မဆီဆရာတော်ဘုရားကြီးကယထာပကတံဝိပဿနာပိနိဝေသောဝိပဿနာစပြီးတော့နှလုံးသွင်းတဲ့ပုဂ္ဂိုလ်ဟာထင်ရှားရတာစရယုံနဲ့နံယုတ်ကထင်ရှားတယ်ယုံ28ပါးရှိတော်လဲပထဝီအာဘောတေဇောဝါယောဆိုတဲ့ဓာတ်ကြီး၄ပါးကပို့ပြီးတော့ထင်ရှားတယ်မှန်လားအဲ့ဒါကို အဲဝါယောဖုတ္တပယောဆိုတဲ့ဖုံးတဲ့ပင်တွေကစမှတ် မှတ်နေရင်စိတ်တွေဟူဒီထွက်သွားရင်စိတ်ကူးတယ်စဉ်းစားတယ်ငြိမ်သွားရင်ဖုံးတယ်ပင်တယ်မျက်စိတွေကတမျိုးမြင်မြင်တယ်မြင်တယ်ပျောက်သွားရင်ဖုံးတယ်ပင်တယ်ကြားရင်ကြားတယ်နားရင်နားတယ်မွေးရင်မွေးတယ်စားရင်စားတယ်အတွေးမျိုးချင်းမျိုးချင်းတယ်မျိုးရင်မျိုးတယ် ရာယံကြိုက်ခဲရင်ရာယံကြိုက်ခဲတယ်စသည်ဖြင့်ပေါ်တိုင်းမပြမရှိရဘူးလားပေါ်တိုင်းမပြရှိမှတ်တာဘာခေါ်တော့ဆိုပေါ်တိုင်းမပြရှိမှနေလျင်ယုံနာနှမျိုးကြောင်းကြိုသိမြင်မမြဲခြင်းရဲ့ဉာဏ်တဲ့ပေါ်လွင် နတ္တသိရနိဗ္ဗာန်ဝင်မိုင်လိုက်အဲ့တော့စာလုံးပေါ်တိုင်းမပြချွတ်မှတ်နေမြင်မြင်နဲ့ကြားကြားရစသည်ပေါ့အဲ့လိုမှတ်နေလို့ရှိရင်စိတ်တဝိတ္တိခေါ်ပြီးတော့အမှတ်တဲ့လာပြီးစိတ်နဲ့ဟိုချွတ်စရာအာယုံနဲ့ဝင်ကြသွားပြီဆိုရင်စိတ်တဝိတ္တိ အဲ့ဒါနေပြီးတော့ငါသူတစ်ပါးယောက်ျားမိန်းမနှကောင်းဝမ်းပိုက်ခြေလက်ဘာရှိဘူးလှုပ်နေတာနဲ့သိတာလှုပ်နေတာနဲ့သိတယ်ဆိုတော့ဘာမြင်လာမှာတော့ယုံနာကွဲလာမှာအဲ့ဒါတွေလည်းအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားတွေအကြောင်းမဲ့တက်တက်ဖြစ်တာဘာရှိဘူးမျက်စိနဲ့အစဉ်ဆုံးလို့မြင်တယ်အဲ မျက်စိနဲ့အခြင်းကရုပ်အကြောင်းမြင်သိတာကနာအကျိုးအကြောင်းကြောင့်အကျိုးဖြစ်တယ်နာနဲ့အတန်၎င်းနဲ့အနံ့ရှာနဲ့အရသာကိုယ်နဲ့တွေ့တိရာစိတ်နဲ့တွေ့စရာအဲ့ဒါတွေစုံတိုင်းစုံတိုင်းယုံနံတွေဖြစ်တယ်သွားခြင်းရခြင်းထိုင်ခြင်းလျောင်းဉာဏ်ကအကြောင်းနံတရားသွားရရတာထိုင်တာလျောင်းတာကအကျိုးယုတ်တရားသွားရရတာထိုင်တာလျောင်းတာကအကြောင်းယုတ်တရားသွားတယ် ရက်တယ်ထိုင်တယ်လျောင်းတယ်လို့မှတ်သိတာကအကျိုးနံတရားအကြောင်းကြောင့်အကျိုးသိတဲ့ပစ္စယပရိက္ခဉာဏ်ဘာဉာဏ်နော်အဲ့ဒီညာရောက်ရင်ခံစဉ်ဝါဒပြုတ်တယ်။ငါမျက်နှာငါကြားတာမဟုတ်ပုဂ္ဂိုလ်တ attva ယောက်ျားမင်းမမျက်နှာကြားတာမဟုတ်ဘူးအတ္တကောင်ကမျက်နှာကြားတာမဟုတ်ဘူးအဲဗြဟ္မာဖန်ဉာဏနတ်ဖန်စဉ်နာသာဝရတခင်ဖန်စဉ်နာမဟုတ်ဘူးအကြောင်းကြောင့် အကျိုးဖြစ်တယ်ဆိုတဲ့တရားတွေမသိဘူးလားအဲ့ရနေပြီးတော့ယုံ nant ကွဲ အကြောင်းအကျိုးတွေသိပြီးတော့ဆိုရင်ပေါ်ပြီးပြောင်းလိုက်ပေါ်ပြီးပြောင်းလိုက်အဲ့ဒါတွေရှုမှတ်သိမြင်တော့အနိစ္စနုပတနာခေါ်တာပေါ့အဖြစ်ပြက်တွေမပြတ်နှိမ့်ဆက်နေတော့ဆင်းရဲတဲ့ဒုက္ခနုပတနာပေါ့အတ္တကောင်ငါကောင်မဟုတ်ဘူးသဘောတရား တရားသဘောတက်တက်ပဲလို့ဆိုတာရှုမှတ်သိမြင်နေနော်အဲ့ဒါအနတ္တဘောအတ္တမဟုတ်ဘူးဘောမှန်လားအဲ့လိုသိလိုက်ရင်အဲ့ဒါအဖြစ်ပြက်တွေသိတာဝိပဿနာဉာဏ်နဲ့ပြီးဆိုရင်နိဗ္ဗာန်ကိုရောက်သွားပြီဘယ်ရောက်သွားတော့အဲ့ဒါတရားကိုးကွယ်နည်းပေါ့နော်ကဲဆိုကြည့်ဦးမယ်

ပစ္စည်းလေးပါးဒါယကာတွေကိုသီတဩဒိတပိုင်းခြားတတ်မှတ်ပြီးမေတ္တာမပုတ်ဘူးလားအဲ့ဒီတန်ခမေတ္တာခံရတဲ့အတွက်ဘေးကင်းပြီးချမ်းသာတယ်လို့ကမယုံကြည်ဘူးလားယုံကြည်နေကြတာပဲအဲတန်ခါကိုယ်ွယ်ဥစ္စာကျွဲနောက်ပြီးတဲ့အခါကျတော့တန်ခါတော်တွေကတပလွန်ကျိုးနဲ့နိဗ္ဗာန်အကျိုးကြီးမဟုတ်တဲ့နဲ့မျက်မှောက်ချမ်းသာတဲ့နည်း ဘုရားဟောထားတဲ့တတိဖြစ်နည်းတွေလည်းဟောပြီးတယ်ရအောင်ရှာလုံအောင်သိမ့်မျှအောင်သုံးပတ်ဝန်းကျင်ကောင်းနေပါဥဋ္ဌာဏသမ္ပဒာအာရကသမ္ပဒာသမဇီဝိတသမ္ပဒာကလျာဏမိတ်တသမ္ပဒာသမ္ပဒာဘယ်နှပါ၄ပါအဲ့ဒါတတိဖြစ်နည်းပဲတရားမဟုတ်ဘူးချဲနံပါတ်ပေးတာမဟုတ်ဘူးအဲ့ဒီတတိဖြစ်နည်းကိုအလုံးလုံးရင်ဘုရားက မချမ်းသာဘူးလို့ဟောလားချမ်းသာတယ်လို့ဟောလားအဲ့လိုလှုပ်တဲ့အတွက်ကြောင့်ချမ်းသာတာတွေဘာမရှိဘူးလားရှိတယ်အဲ့ဒါတန်ဃာကိုးကွယ်လို့ဥစ္စာကျွယ်ဝချမ်းသာတဲ့ညောင်စည်းလောက်လူတော်လဲညောင်မင်းကြီးလောက်ရသာနာတွင်လူရတာဟာအရိယတန်ဃာလူရတာအကျိုးမများဘူးလားအရိယမဟုတ်သေးလေအရိယဖြစ်အောင်ကျင့်နေတဲ့တန်ဃာလူရရင်ဟော

ကိဉ္သူသူစိဏံဒုက္ခမဝါတိကောင်းစွာကျင်ညာဘတရထူးခြားချမ်းသာလေသူကြောင့်ကောင်းစွာကျင်ညာကောင်းစွာကျင်ညာဘတရဘတရထူးခြားချမ်းသာလေထူးခြားချမ်းသာလေတရားကျင့်ရင်ချမ်းသာတယ်ပြောတယ်ဘယ်လိုဘယ်တရားဘယ်လိုကျင့်လို့ရှိရင်ချမ်းသာတာလဲတရားဆိုတာတော့

ကောင်းစွာကျင်ညာကုသိုလ်များထူးခြားချမ်းသာပဲကောင်းစွာကျင့်လို့ရှိရင်ဒါတွေကျင့်ရင်တော့ကုသိုလ်တရားတွေကျင့်ရင်ထူးခြားချမ်းသာကုသိုလ်ဆိုတာအနာဝိဇ္ဇာဒုက္ခဝိပါကလက္ခဏာဓမ္မအဲကျိုးပေးချမ်းသာပြစ်ကင်းกว่าမှတ်ပါမြတ်ကုသိုလ် အကျိုးပေးတဲ့ကချမ်းသာတယ်သူလုပ်တဲ့ကအပြစ်ကင်းတယ်အဲ့ဒါပါတယ်တော့ကုသိုလ်တရားအဲ့ကုသိုလ်တရားတွေကပြောလိုက်ရင်တော့အများကြီးပေါ့နော်အတူတူပြောရရင်တော့အခုတို့ဘုရားဘာသာတွေကျင့်နေတဲ့ဒါနသီလဘာဝနာဟာဘာတရားတွေတော့အဲ့ဒီကုသိုလ်တရားတွေကျင့်လို့ရှိရင်ကြီးပွားမလားမကြီးပွားဘူးလားချမ်းသာမလားမချမ်းသာဘူးလား ကြီးပွားချမ်းသာမယ်ဒါနာနဲ့မွဲတတ်တယ်အဲ့တော့ဒါနာမနှဲဘူးဆိုရင်တော့ချမ်းသာတယ်ဗောသီလနဲ့တော့ယောဂတွေ့ယောဂဗျာတွေအများရင်အခုဘုရားအကြောင်းမျိုးကြောင့်ရောတိတ်ကပြုခဲ့တဲ့အကုသိုလ်တွေကြောင့်သီလပြက်ခဲ့လို့ဘာဖြစ်တာတော့ယောဂါတွေဆွဲတယ် သမထအနည်းစိတ်ချင်းရတယ်အိယာဝင်အနည်းဆုံးဘုရားရှိခိုးတာတို့ပฏิစိတ်တာတို့ဗုဒ္ဓနုတ္တိကမ္မဋ္ဌာန်းစီပြန်တာတို့မေတ္တာပွားတာတို့ဆိုတာသမထလေးမြဲနေမယ်ဆိုရင်တနေ့လုံးဒီသမိသားရေးစီပွားရေးအပူတွေရှုပ်ထွေးနေတာအဲ့ဒါလဲအာယုံပြုလိုက်ရောအဲ့ဒီအပူတွေမရှိတော့ဘူး။ဘာရှိတော့ကုသိုလ်စိတ် သမထသမာဓိငြိမ်းချမ်းသာလေးမရဘူးလားရပါတယ်အဲ့လိုဆိုလို့ရှိရင်တော့ချမ်းသာပဲအဲဒါနာဒီလာသမထဝိပဿနာဝိပဿနာကျင့်ရင်အကျိုးဘယ်နှမျိုးတဲ့တော့ခုနှစ်မျိုးစောစောကပြောပြီးပါပြီ အဲ့ဒါတွေရတယ်ဘုရားမှုရှိတဲ့ကင်္ဂါဝလူသဲသမကမြတ်စွာဘုရားများနဲ့တတိအဲဒီဒီတရားဓမ္မတွေယဟန်ရှင်လူတွေဟာဟိုယဟန္တာဖြစ်ကြတယ်ဖရာဖြစ်တယ်အရိယာဖြစ်တယ်ဆိုတာဒီတတိပဌံတရားကျင့်လို့တရားစွန့်ကြောင်းဖြစ်ကြတာမှန်လားဧကာယနာတကြောင်းဒီတော်လမ်းနဲ့ နိဗ္ဗာန်သွားဖို့လမ်းဒီတလမ်းနဲ့ရှိဒါနနဲ့သီလနဲ့ရောက်တယ်ဆိုတာလည်းပဲဒီတတိပါမဇာကနုတ္တိတို့အဲ့လိုကျင့်မှဒါလည်းတဲ့ဝိပဿနာတွေကုပြီးတော့နိဗ္ဗာန်ရောက်တယ်အဲဒါနသီလကြောင့်အသက်ရှင်အနာကင်းပြီးတော့လေတရားတွေရသွားနိုင်ပါတယ် အဲသမထဆိုတော့လေစိတ်ချမ်းသာပါတယ်ဝိပဿနာဆိုရင်တော့ပိစော့မိုင်းစိတ်ငြိမ်းချမ်းတယ်ပါတယ်တော့နိုင်ငံသားတွေ meditation meditation နဲ့ရေငတ်တလို့တောင်းပြီးဘာလို့ဖို့တော့မေးတော့ပိစော့မိုင်းလို့ကျင်လို့တဲ့မီဒီယာနာဖြစ်ုံနဲ့လည်းချမ်းသာပါရဂုတက်ုံနဲ့လည်းချမ်းသာအာနာဆိုရရင်လည်းမချမ်းသာဘူးဘာလို့မှချမ်းသာဘူး တရားအားထုတ်မှာအမလီဟဲ့ပြောရမှာနှစ်မျောတာဗါတဲ့ဟဲ့တရားအားထုတ်ရလားတရားအားထုတ်ပါဆိုတရုတ်ကြီးတဲ့အားထားမနေနဲ့ဟုတ်လားခုကစ်တော့မြန်မာပြည်လည်းတရုတ်ပြည်နဲ့နေတော့ပစ္စည်းကလည်းဈေးဆိုတော့တရုတ်လည်းအားထားတလောက်တော့အားထားရတာပေါ့အရေးကြီးဆုံးကပါလဲတရားအထုတ်ဖို့အဲ့ဒါလေးကြိုးစားအထုတ်ဖို့လဲ

မြတ်ရှင်ကောင်းတယ်လေမြတ်ရှင်ကောင်းဆုံးလေအဲ့တော့မြတ်စွာဘုရားကအဲခြေကြတော်မူတာကတော့သစ္စာဝေတာတုတရံရတနာယတာတဲမှာမှန်သစ္စာကောင်းတာမြတ်ဆုံးပဲဆိုရတာတဲမှာမှန်သစ္စာ ကောင်းတာမြတ်ဆုံးပဲအရာသာထဲမှာအကောင်းဆုံးအပါတယ်တို့သစ္စာ၄ပါးတရားတွေမှန်လားအဲပါတယ်ဆိုအောင်ဖြစ်ပြသင်္ခါရဒုက္ခသစ္စာဖြစ်ပြလိုကသမှုရိယသစ္စာဖြစ်ပြဆုံးကနိရောဓသစ္စာ ဖြစ်ပြဆုံးအောင်ပွားအောင်မေတ္တာမျက်စိအစဉ်စတဲ့ဆုံတဲ့အခါမှာဓာရနဲ့အာယုံဆုံတိုင်းဖြစ်ပေါ်ပျောက်ပြက်နေတဲ့တရားတွေကနှိမ့်ဆက်နေလို့ဒုက္ခသစ္စာအဲ့ဒါတွေကိုဒုက္ခမှမသိလို့ချမ်းသာတယ်မီလိုချင်တော့ဒုက္ခဖြစ်ကြောင်းသမုဒိယသစ္စာအဲ့ဒီနှစ်မျိုးလုံးချုပ်ငြိမ်ယုံသိမ့်သွားတာကនិရောဓသစ္စာ အဲ့ဒီရောက်အောင်မဂ်ခင်၈ပါးအကျင့်တရားတွေသီလသမာဓိကျင့်ပညာတရားတွေကျင့်တာကအဲ့ဒါသစ္စာလေးပါးသိအခုတရားအထုတ်တဲ့ယောဂီတွေအဲ့ဒီသစ္စာလေးပါးသိအောင်အထုတ်လို့သိတဲ့လောက်တော့မသိဘူးလားသိသွားတယ်သစ္စာလေးပါးသိမြင်ပြီးတော့နိဗ္ဗာန်ဝင်သွားကြတာဒီသစ္စာတရားတွေကိုသိအောင်ကျင့်ပွားအထုတ်လို့သိကြတဲ့အတွက်နိဗ္ဗာန်ဝင်သွားတာမှန်လား

ရတာကအောင်လဲအေးတရားရတာကအောင်တယ်တရားရတာကအကောင်းဆုံးပါပဲအဲ့လိုဘလူကမေးလို့မြတ်စွာဘုရားကဖြေတဲ့တရားတွေပေါ့နောက်ပြီးတော့ကထံဇီဝိကထံဇီဝိဇီဝိတာမာဟုတိထံအသက်ရှင်တာအဘယ်ဟာကောင်းတာမြတ်ဆုံးလဲ ဆိုကြအောင်အသက်ရှင်တာအဘယ်ဟာကောင်းတာမြတ်ဆုံးလဲအေပညာဇီဝီဇီဝိတမာဟုတိဋ္ဌာအသက်ဆိုမဲ့အသက်ရှင်တာမြတ်ပညာကောင်းတာမြတ်ဆုံးပဲဒါနဲ့အသက်ရှင်မြတ်ဆုံးလဲပညာ ပညာဆိုတာဘာတဲ့တော့အမှန်ကိုသိတာဘာတဲ့လဲဘာလို့မြောက်အောင်တမ်းမြောက်တာဘာညာအင်ဂျင်နီယာအဲဆရာဝန်ဆိုတဲ့ပညာတွေကတော့တဘွားတကနာကောင်းတာပေါ့အဲယုံနာကြောင်းကျိုးအနိစ္စဒုက္ခအတ္တတွေကိုသိမြင်ပြီးအရှိကိုအရှိတိုင်းသိအောင်အထုတ်လို့သိလာပြီဆိုရင်တော့အဖို့ဖြတ်နိုင်မှာမလား ဖိုးမပြတ်နိုင်ဘူးဗါတယ်တော့အဖိုးမပြတ်နိုင်တာဗါလဲဟုတ်ကလားတော့ကြအဖိုးမပြတ်နိုင်တာအဖွာလို့လဲလွဲမှတ်မလားဟုတ်လားအဲ့ဒါမဟုတ်ဘူးနော်အဖိုးမပြတ်နိုင်တာဗါတော့ပညာတရားအဲ့လိုအဖိုးမပြတ်ဖို့ရလဲအရေးကြီးတာပေါ့နိုင်လိုက်အရေးကြီးတယ် အဲ့ဒါကြောင့်မလို့အဖိုးမပြတ်နိုင်တဲ့တရားအဲ့ဒါရဖို့လည်းပဲအရေးကြီးတယ်ကထံသူတရတိဩခံအဘယ်သို့လင်ဩကယံမှန်ပင်ကုနိုင်ပါတလဲမှန်ပင်ကုမြောက်နိုင်တလဲတတ္တာယတရတိဩခံတတ္တာယတရလည်းယံအဲဩကယံ တရားလျင်ဩကရဲ့မှန်ပင်ကုမြောက်နိုင်တာပဲစောစောကတရားလဲပြောသွားပြီပြီနော်အဲအဲ့တော့ဒီတရားတရားအဖို့မပြနိုင်ဘူးဆိုတဲ့တရားတရားလဲကျင့်ဖို့အရေးမကြီးဘူးလားကထံသူ တရတိအနဝံဘယ်တို့လျင် တန်တာပြင်းမှန်ပင်ကူးမြောက်နိုင်တယ်လေဆိုကြည့်မယ်ဘယ်သို့လျင်တန်တာပြင်းမှန်ပင်ကူးမြောက်နိုင်တယ်လေအဲ့တော့လည်းပဲအပ္ပမတောအပ္ပမဒေနာအန္နောအဲတရတိဆိုကြအောင်အပ္ပမဒလင်တန်တာပြင်း မှန်ပင်ကူးမြောက်နိုင်တာပဲအပမရာဆိုတဲ့တရားကတော့တန်ត្រာကို အမှန်ကူးမြောက်နိုင်တဲ့တရားပါပဲမြတ်စွာဘုရားအဲ45ဝါတို့ကာလပတ်လုံးမနေမနာဟောကြားသွားတဲ့တရားတွေကိုအနှစ်ချုပ်ပါဆိုရင် အပမာဒေနာတံပါရိဒ္ဓပါတယ်တို့ မှန်လားဘုရားပြိဋိဘံစံဃာနေ့ကြတော့အနှစ်ချုပ်အနေနဲ့ဘာကိုဟောသွားအန္တာဒာနိဘေကဝေအမန္တယာမေဟောဝယဓမ္မသင်္ဃာရာအပမဒေနာတံပါရိတာမှန်လားအနှစ်ချုပ်ပဲတရားတွေကတော့ဟိုဓမ္မခန္ဓာပေါင်း7400ဆိုတာအများကြီးပေါ့အဲ့ဒါတွေအကုန်လုံးခြုံမိတဲ့တရားပြောပါဆိုရင်ပါတော့ မှန်လားအမာရိဏတမ္ပါရိတဘုန်းကြီးတွေသီလာပေးအဆုံးသတ်တိုင်းပြောနေတာဘုရားဟိုမိပြုပြီးပြောနေတာအဲ့တော့အပမာရတရားဆိုတာတိတ်ပြီးတော့ကြီးကျယ်မြင့်မြတ်တာအဲမြေပြင်ခြေအားလုံးမှာစင်မာခြေအားပေါင်းတည်းကုသိုလ်မှန်ရင်တတိတွင်တက်ဝင်ပေါင်းတည်းမြေပေါ်မှာသွားတဲ့တက်ရှိတ attva တွေရဲ့ခြေအားအချင်းခြေအားနဲ့တန်းလိုက်ရင်အဲ့ဒီအောက်အကုန်ရောက် မြတ်စွာဘုရားဟောထားတဲ့တရားတွေထဲမှာအကြီးကျယ်မြတ်ဆုံးဆိုတဲ့တရားဘာလဲပြောရင်မမာရတရားအခုတတိပဒံဝိပဿနာတရားဆိုတာလဲဘာလို့အပမာရတရားပါပဲအေးဒါကြောင့်မို့လို့ဘယ်သို့လျင်ဩဃယံမှန်ပင်ကူးမြောက်နိုင်တယ်လေအဲ အပမာဒလင်ဩကရဲ့မှန်ပင်ကုမြောက်နိုင်တာပဲကထံသူတရတိအနုံနောက်ပြီးတဲ့အခါကျအပမာဒလင်တန်တာပြင်းမှန်ပင်ကုမြောက်နိုင်တာပဲကထံသူဒုက္ခမစ္စေတိအဘေသို့ပေမြဝိဒုက္ခကူးရနိုင်တယ်လေဆိုရအောင်ဘေသို့မြဘေ ဝိဒုက္ခကုရနိုင်တယ်လေအဲဝိရိယနာဒုက္ခမစ္စေတိတဲ့ဆိုကြအောင်မြတ်ဝိရိယဝိဒုက္ခမုတ်ချမြောက်နိုင်တယ်မုတ်ချလွန်မြောက်နိုင်တယ်မြတ်ဝိရိယဝိဒုက္ခမုတ်ချလွန်မြောက်တာပဲ မှန်လားအဲ့တော့ဒီလိုကုမြောက်ဖို့တရားတွေရှိတော်လည်းပဲမကြိုးစားအာမထုတ်ဘဲနဲ့တော့ရောက်ပါမလားအေးဖတ်နေုံရွတ်နေုံရှင်းချင်းနေုံနဲ့မပြီးဘူးလက်တွေကြိုးစားအာထုတ်ဖို့အရင်မကြည့်ဘူးလားအာထုတ်တဲ့အခါရိုးကြောအရေးကျွင်းကြံစီကုံစီအသာတွေအသက်ကိုမြမညာရသမ္မပဒါလေးဆိုတဲ့တရားနဲ့အညီပေါ့နော်သမ္မပဒံ၄ပါးနဲ့ ဒီမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ဖြစ်ပြီးသားအကုသိုလ်တွေပယ်နိုင်အောင်မဖြစ်သေးတဲ့ကုသိုလ်အသစ်တွေဖြစ်အောင်ဖြစ်ပြီးသားကုသိုလ်တွေတည်တံ့ပွားများအောင်ကျင့်တာကုသိုလ်ဆံရအာထုတ်တာတမ္မာဝါယမဆိုတဲ့ဝိရိယမက်ကင်ကိုအရေးမကြီးဘူးလားတမ္မာဝါယမမက်ကင်အဲနောက်ပြီးတော့ကထံသူပရိသုဇ္ဇတိ အဘယ်ရာကိလေသာကင်းကွာနိုင်တယ်လဲဆိုရအောင်အဘယ်ရာကိလေသာကင်းကွာနိုင်တယ်လဲအဲအဲ့ဒါဘယ်မှာဘာနဲ့ကင်းကွာနိုင်တယ်လဲပညာရပရိတုပရိသစ္စတိပရိတုစ္စတိရယ်နော်ကဲဆိုကြအောင်တိတ္တပညာတိတ္တပညာကိလေသာကိလေသာ ကင်းကွာနိုင်တာပဲမိုင်လိုက်ဟိုတိတတ်တဲ့ပညာကလေးတိလူကြီးတိဆိုတာလို့ပေါ့လေကလေးကမိခဲကိုပူမှန်းလောင်မှန်းမသိလို့ကန်လိုက်ရင်အပူလောင်မခံရဘူးလားလူကြီးကတော့အပူမှန်းလောင်မှန်းတော့သိတယ်ဒါမလို့ဆေးလေးတောက်ကျင်တာမနေနိုင်လို့မိကလည်းအလွယ်တကူမရှိလို့ အဲစိလိတ်ပြောင်းမှုစိလိတ်ကြီးကိုမိခဲနာမှာထပြီးတော့လက်ညှိုးလက်မလက်ကလေးသုံးခုစတွေးဆွဖြတ်ခနဲ့စကောက်တင်လိုက်ရင်ပူသေးလားပူသလိုလိုရှိတော့လဲတကယ်မပူတော့ဘူးသူကလူကြီးကိုဗျဟိုတရားအားထုတ်တာလို့အိမ်အောင်သားမွေးနဲ့ပြန်နေရတော့လည်းပဲမခွာနိုင်သေးလို့မဖြတ်နိုင်သေးလို့လား ဆိုတော့ဘယ်လိုဘယ်လိုပေါင်းသင်းမှစတွေးဆိုရမှာဟုတ်တတိနဲ့တတိနဲ့ပါတယ်တော့တတိတရားလေးနဲ့နေဖို့အရေးကြီးတယ်ဒီနေ့ဘုန်းကြီးဟောကြားတဲ့တရားကဘာတရားလဲအာလာဝကတုတ်တန်အဲ့တော့အာဝလာဝကဘလူးကြီးလဲကျွတ်တန်းဝင်သွားတယ် ဘလူဆိုတော့လည်းပဲအဟိတရိစ္ဆာန်တော့မဟုတ်ဘူးဗျသူကလူနဲ့နီးစပ်တယ်မှန်လားအဲအဲ့တော့ကောင်းပါတယ်တဲ့အဲ့ဘလူကြီးလဲကျွတ်တန်းဝင်သွားပါတယ်အောင်ကျင်းရှိပါတယ်မှာအာလာဝကကိုအောင်ကျင်းဆိုတာကမပါဘူးလားပါတယ်ဒီနေ့အာလာဝကတုတ်တံတရားနာကြတဲ့ကုသိုလ်ရှင်နာတို့ကြောင့်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 ကျွဲကာတာတိုင်းရသေးသောယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးသားနဲ့ကိုမာဆောင်ကြကိုဆောင်နကအရင်စ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝိနေရတို့ ရကြပါစေပေငါဝေသည်မြာတွေသာဓုဟောစေသောကုသိုလ်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု သာဓုသာဓု